ရှေလုကာခရစ်ဝင်အခန်းကြီး9အငယ်1မှ17တကြိမ်နှစ်ပါးသောတပည့်တော်တို့ကိုစုဝေးစေတော်မူပြီးမှနတ်ဆိုးအပေါင်းတို့ကို နိုင်သောတကူနှင့်အနာယောဂါတို့ကိုငြိမ့်စေခြင်းငှာအခွင့်တကူကို ပေးတော်မူ၏ဘုရားသခင်၏နိုင်ငံတော်အကြောင်းကိုဟောပြောစေခြင်းငှာ၎င်းလူနာတို့ကို ချမ်းသာစေခြင်းငှာ၎င်း စေလွှတ်တော်မူ၍သင်တို့သည်လမ်းခရီးဘို့အဘယ်အရာကိုမျှမယူကြနှင့်။တောင်ဝေး၊လွယ်အိတ်၊မုန့်၊ငွေကိုမယူကြနှင့်။အင်္ကျီနှစ်ထည်ကိုလည်းမပါစေကြနှင့်။မည်သည့်အိမ်သို့ဝင်လျှင်၊ထိုအိမ်တွင် ထိုအရပ်မှမထွက်မသွားမှီတိုင်အောင်နေကြလော့။အကြင်သူတို့သည်သင်တို့အားဧည့်သည်ဝတ်ကိုမပြုဘဲနေ၏။ထိုသူတို့နေရာမြို့မှ ထွက်သွားစဉ်၊သူတို့တဘက်၌သက်သေဖြစ်စေခြင်းငှါသင်တို့၏ခြေဘဝါးမှ မြေမှုန့်ကိုခါလိုက်ကြလော့ဟု မိန့်တော်မူ၏။တပည့်တော်တို့သည် ထွက်သွား၍ဧဝံဂေလိတရားကိုဟောလျက်၊ခပ်သိမ်းသော အရပ်တို့၌အနာရောဂါကိုငြိမ်းစေလျက်၊မြို့ရွာတို့၌ဒေသစာရီလှည့်လည်ကြ၏။ယေရှုပြုတော်မူသမျှတို့ကိုစော်ဘွားဟေရုဒ်သည်ကြားလျှင် တွေးတောသောစိတ်ရှိ၏။အကြောင်းမူကား၊လူအချို့က၊ယောဟန်သည်သေခြင်းမှထမြောက်လေပြီဟုဆိုကြ၏။အချို့က၊ဧလိယပေါ်ထွန်းပြီဟုဆိုကြ၏။အချို့က၊ရှေးပရောဖက်တပါးပါးထပြန်ပြီဟု ဆိုကြ၏။ဟေရုဒ်မင်းကလည်း၊ယောဟန်၏လည်ပင်းကိုငါဖြတ်လေပြီ။ဤမျှလောက်သောသိတင်းကိုငါကြားရသောဤသူကားအဘယ်သူနည်းဟုဆိုလျက် ယေရှုကိုမြင်ခြင်းငှါအလိုရှိ၏။တမန်တော်တို့သည် အထံတော်သို့ ပြန်လာ၍မိမိတို့ ပြုသမျှတို့ကိုကြားလျှောက်ကြ၏။ကိုယ်တော်သည်သူတို့ကိုခေါ်၍ဗက်ဇဲဒမြို့နယ်အတွင်းတော၌ဆိတ်ကွယ်ရာအရပ်သို့ကြွတော်မူ၏။လူအစုအဝေးတို့သည်သိလျှင် နောက်တော်သို့ လိုက်ကြ၏။ထိုလူများကို လက်ခံတော်မူလျက် ဘုရားသခင်နိုင်ငံတော်၏အကြောင်းကို ဟောပြော၍၊နာသောသူတို့ကိုချမ်းသာ ပေးတော်မူ၏။12မိုဃ်းချုပ်သောအခါတကျိပ်နှစ်ပါးသော သူတို့သည်ချဉ်းကပ်လျက်၊လူများတို့သည်ပတ်ဝန်းကျင်ရွာဇနပုဒ်သို့သွား၍အိပ်ရာစားစရာကို ရှာစေခြင်းငှါအခွင့် ပေးတော်မူပါ။ဤအရပ်သည်တောအရပ်ဖြစ်ပါ၏ဟု လျှောက်ကြလျှင်၊ကိုယ်တော်က၊သူတို့စားစရာဘို့သင်တို့ ပေးကြလော့ဟု မိန့်တော်မူ၏။တပည့်တော်တို့ကလည်း၊အကျွန်ုပ်တို့သည်သွား၍ဤလူအပေါင်းတို့စားစရာဘို့မဝယ်လျှင်မုန့်ငါးလုံးနှင့်ငါးနှစ်ကောင်မှတပါးအဘယ်စားစရာမျှအကျွန်ုပ်တို့၌မရှိပါဟုလျှောက်ကြ၏။ထိုသို့လျှောက်သည်အကြောင်းကား၊လူငါးထောင်ခန့်မျှရှိသတည်း။ထိုအခါ လူများတို့ကိုတစုလျှင်ငါးဆယ်စီအစုစုလျောင်းကြစေဟု အမိန့်တော်ရှိ၏။တပည့်တော်တို့သည် အမိန့်တော်အတိုင်းပြု၍လူအပေါင်းတို့ကိုလျောင်းစေပြီးလျှင်၊ယေရှုသည် မုန့်ငါးလုံးနှင့်ငါးနှစ်ကောင်ကိုယူ၍ကောင်းကင်သို့ ကြည့်မျှော်လျက်၊ကျေးဇူးတော်ကိုချီးမွမ်းပြီးမှ၊မုန့်ကိုဖဲ့၍လူများရှေ့၌ထည့်စေခြင်းငှါတပည့်တော်တို့အား ပေးတော်မူ၏။လူအပေါင်းတို့သည် စား၍ဝကြပြီးမှ၊ကြွင်းရစ်သောအကျိုးအပဲ့ကို ကောက်သိမ်း၍တဆယ်နှစ်တောင်းအပြည့်ရကြ၏။တရံရောအခါ၊ယေရှုသည်တပည့်တော်တို့နှင့်တကွဆိတ်ကွယ်ရာအရပ်၌ဆုတောင်းတော်မူစဉ်၊လူများတို့သည်ငါ့ကိုအဘယ်သူဖြစ်သည်ကို ဆိုကြသနည်းဟု မေးမြန်းတော်မူလျှင်၊လူအချို့က၊ကိုယ်တော်သည်ဗတ္တိဇံဆရာယောဟန်ဖြစ်သည်ဟူ၍၎င်း၊အချို့ကဧလိယဖြစ်သည်ဟူ၍၎င်း၊အချို့ကရှေးပရောဖက်တပါးပါးထပြန်သည်ဟူ၍၎င်းဆိုကြပါ၏ဟုလျှောက်ကြသော်၊သင်တို့လည်းငါ့ကိုအဘယ်သူ ဖြစ်သည်ဆိုကြသနည်းဟုမေးမြန်းတော်မူလျှင်၊ပေတရုက၊ကိုယ်တော်သည်ဘုရားသခင်၏ခရစ်တော် ဖြစ်တော်မူသည်ဟုလျှောက်လေ၏။ထိုအကြောင်းကိုအဘယ်သူအားမျှမပြောစိမ့်သောငှါတပည့်တော်တို့ကိုကျပ်တည်းစွာပညတ်တော်မူ၏။ထိုမှတပါး၊လူသားသည်များစွာခံရမည်။လူအကြီးအကဲ၊ယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာတို့၏ငြင်းပယ်ခြင်းကို၎င်း၊အသေသတ်ခြင်းကို၎င်းခံရမည်။သုံးရက်မြောက်သောနေ့၌ထမြောက်လိမ့်မည်ဟူသော အကြောင်းများတို့ကို မိန့်တော်မူ၏။23ထိုမှတပါး၊လူအပေါင်းတို့အားမိန့်တော်မူသည်ကား၊ငါ၌ဆည်းကပ်လိုသောသူဖြစ်လျှင်၊ကိုယ်ကိုကိုယ်ငြင်းပယ်ရမည်။ကိုယ်လက်ဝါးကပ်တိုင်ကို နေ့တိုင်းထမ်း၍ငါ့နောက်သို့ လိုက်ရမည်။အကြင်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းငှါအလိုရှိ၏ ထိုသူသည် အသက်ရှုံးလိမ့်မည်။အကြင်သူသည်ငါ့ကြောင့်အသက်ရှုံး၏။ထိုသူသည်မိမိအသက်ကိုကယ်ဆယ်လိမ့်မည်။ဤစကြာဝဠာကိုအကြွင်းမဲ့အစိုးရ၍၊ကိုယ်ကိုကိုယ်ဆုံးရှုံးသောသူသည်အဘယ်ကျေးဇူးရှိသနည်း။အကြင်သူသည်ငါ့ကို၎င်း၊ငါ့စကားကို၎င်းရှက်၏။လူသားသည်မိမိဘုန်း၊မိမိအဘခမည်းတော်၏ဘုန်း သန့်ရှင်းသောကောင်းကင်တမန်တို့၏ဘုန်းကိုဆောင်လျက်ကြွလာသောအခါ၊ထိုသူကို ရှက်တော်မူလတံ့။ငါအမှန်ဆိုသည်ကား၊ဤအရပ်၌ရှိသော သူအချို့တို့သည်ဘုရားသခင်၏နိုင်ငံတော်ကိုမမြင်မှီသေခြင်းသို့မရောက်ရကြဟု မိန့်တော်မူ၏။ထိုသို့မိန့်တော်မူသည်နောက် ရှစ်ရက်လောက်လွန်သောအခါ ယေရှုသည်ပေတရု၊ယောဟန်၊ယာကုပ်တို့ကိုခေါ်၍ဆုတောင်းခြင်းငှါတောင်ပေါ်သို့တက်ကြွတော်မူ၏။ဆုတောင်းတော်မူစဉ်တွင်မျက်နှာတော်သည် ထူးခြားသောအဆင်းအရောင်ရှိ၍၊အဝတ်တော်လည်းပြောင်ပြောင်လက်လက်ဖြူ၏။မောရှေနှင့်ဧလိယတည်းဟူသောလူနှစ်ယောက်တို့သည်ဘုန်းအသရေနှင့်ထင်ရှား၍၊ကိုယ်တော်နှင့်အတူဆွေးနွေးလျက် ယေရုရှလင်မြို့၌စုတေ့တော်မူမည်အကြောင်းအရာကိုပြောကြ၏။ပေတရုနှင့်သူ၏အဘော်တို့သည်မျက်စိလေးလန်သဖြင့်တငိုက်ငိုက်ရှိကြ၏။နိုးသောအခါဘုန်းအသရေတော်ကို၎င်း၊ကိုယ်တော်နှင့်ရပ်နေသောလူနှစ်ယောက်ကို၎င်းမြင်ကြ၏။ထိုသူတို့သည် အထံတော်မှသွားကြစဉ်၊ပေတရုက၊သခင်၊ဤအရပ်၌နေဘွယ်ကောင်းပါ၏။ကိုယ်တော်ဘို့တဲတဆောင် မောရှေဘုတဆောင်၊ဧလိယဘုတဆောင်၊တဲသုံးဆောင်ကိုအကျွန်ုပ်တို့ ဆောက်လုပ်ပါရစေဟုယောင်ယမ်း၍လျှောက်လေ၏။ထိုသို့လျှောက်ပြီးမှ၊မိုဃ်းတိမ်သည်သူတို့ကိုလွှမ်းမိုး၍၊မောရှေနှင့်ဧလိယသည်တိမ်ထဲသို့ဝင်သည်ကိုတပည့်တော်တို့သည်ကြောက်ခြင်းရှိကြသည်ဖြစ်၍၊ဤသူကားငါ၏ချစ်သားပေတည်း။သူ၏စကားကိုနားထောင်ကြလော့ဟု မိုဃ်းတိမ်ကအသံတော်ဖြစ်လေ၏။ထိုအသံတော်ဖြစ်သည်ခဏခြင်းတွင်၊ယေရှုသည်တယောက်တည်းရှိတော်မူ၏။တပည့်တော်တို့သည်မိမိတို့မြင်သောအရာကိုဝှက်ထား၍၊ထိုကာလ၌အဘယ်သူအားမျှမကြားမပြောဘဲနေကြ၏။နက်ဖြန်နေ့၌တောင်ပေါ်ကဆင်းကြပြီးလျှင်၊များစွာသော လူအစုအဝေးသည် ကိုယ်တော်ကိုခရီးဦးကြိုပြု၏။လူအစုအဝေး၌ပါသော သူတယောက်က၊အရှင်ဘုရား၊အကျွန်ုပ်၏သားကို ကြည့်ရှုတော်မူမည်အကြောင်းအကျွန်ုပ်တောင်းပန်ပါ၏။အကျွန်ုပ်၌သားတယောက်တည်းရှိပါ၏။နတ်ဘမ်းစားသဖြင့်သူသည် ရုတ်ခနဲအော်ဟစ်၍အမြုတ်ထွက်လျက်တောင့်မာခြင်းသို့ ရောက်တတ်ပါ၏။ထိုသို့နာကျင်စွာနှိပ်စက်ပြီးမှနတ်သည် အလွန်သွားခဲ၏ ထိုနတ်ကိုနှင်ထုတ်ပါမည်အကြောင်းတပည့်တော်တို့အားအကျွန်ုပ်တောင်းပန်သော်လည်းသူတို့သည်မတတ်နိုင်ကြပါဟု အော်ဟစ်လျက်လျှောက်လေ၏။ယေရှုကလည်း၊ယုံကြည်ခြင်းမရှိ၊ဖောက်ပြန်သောအမျိုး၊ငါသည် သင်တို့နှင့်အတူအဘယ်မျှကာလပတ်လုံးနေရမည်နည်း။သင်တို့ကိုအဘယ်မျှကာလပတ်လုံးသည်းခံရမည်နည်း။သင်၏သားကိုငါ့ထံသို့ယူခဲ့ဟု မိန့်တော်မူ၏ သူငယ်လာစဉ်ပင်နတ်ဆိုးသည် မြေပေါ်မှာလှဲ၍တောင့်မာစေ၏။ယေရှုသည်ညစ်ညူးသောနတ်ကိုဆုံးမ၍ထိုသူငယ်ကိုချမ်းသာစေပြီးမှအဘအားအပ်ပေးတော်မူ၏။လူအပေါင်းတို့သည်ဘုရားသခင်၏မဟာတန်ခိုးတော်ကို မြင်၍မိန်းမောတွေဝေခြင်းရှိကြ၏။ထိုသို့ယေရှု ပြုတော်မူသမျှကို လူအပေါင်းတို့သည်အံ့ဩချီးမွမ်းကြစဉ် တပည့်တော်တို့အားသင်တို့သည်ငါ့စကားကိုနားထောင်မှတ်မိကြလော့။လူသားကိုလူတို့လက်သို့အပ်နှံရသော အချိန်နီးပြီဟု မိန့်တော်မူ၏။ထိုစကားတော်၏အနက်မထင်ရှားသဖြင့်၊တပည့်တော်တို့သည် နားမလည်မရိပ်မိဘဲနေကြ၏။အနက်ကိုလည်းမမေးမလျှောက်ဝံ့ကြ။ထိုအခါ အဘယ်သူသည်သာ၍ကြီးမြတ်အံ့နည်းဟုတပည့်တော်တို့သည် အချင်းချင်းငြင်းခုံကြ၏။ယေရှုသည်သူတို့အကြံအစည်ကိုသိမြင်လျှင်၊သူငယ်တယောက်ကိုယူ၍မိမိအနား၌ထားပြီးမှ၊အကြင်သူသည်ငါ့မျက်နှာကိုထောက်၍ဤသူငယ်ကို လက်ခံ၏။ထိုသူသည်ငါ့ကိုပင်လက်ခံ၏။ငါ့ကိုလက်ခံသောသူသည်လည်းငါ့ကိုစေလွှတ်တော်မူသောသူကိုပင် လက်ခံ၏ သင်တို့တွင်အငယ်ဆုံးသောသူသည်သာ၍ကြီးမြတ်သောသူဖြစ်လိမ့်မည်ဟုမိန့်တော်မူ၏။ယောဟန်ကလည်း၊သခင်၊ကိုယ်တော်၏နာမကို အမှီပြု၍နတ်ဆိုးတို့ကို နှင်ထုတ်သောသူတယောက်ကို အကျွန်ုပ်တို့ တွေ့ပါ၏။သူသည် အကျွန်ုပ်တို့နှင့်အတူမလိုက်သောကြောင့်၊အကျွန်ုပ်တို့မြစ်တားကြပါ၏ဟုလျှောက်သော်၊ယေရှုက၊ထိုသူကိုမမြစ်တားကြနှင့်။သင်တို့ရန်သူဘက်၌မရှိသောသူသည် သင်တို့ဘက်၌ရှိသည်ဟု မိန့်တော်မူ၏။ကောင်းကင်သို့ဆောင်ယူခြင်းကိုခံတော်မူသောအချိန်ရောက်သောအခါ၊ယေရုရှလင်မြို့သို့တူရှူကြွအံ့သောငှါသဘောထားတော်မူ၏။ရှေ့တော်သို့တမန်တော်တို့ကိုစေလွှတ်တော်မူသဖြင့်၊သူတို့သည်ကိုယ်တော်၏အဘို့ကို ပြင်ဆင်ခြင်းငှါသွား၍ရှမာရိရွာတရွာသို့ဝင်ကြ၏။ကိုယ်တော်သည်ယေရုရှလင်မြို့သို့သွားအံ့သောအခြင်းအရာကို ထိုရွာသားတို့သည်ထောက်၍လက်မခံကြ။ထိုအကြောင်းကိုတပည့်တော်ယာကုပ်၊ယောဟန်တို့သည်မြင်လျှင်၊သခင်၊ဧလိယပြုသကဲ့သို့အကျွန်ုပ်တို့သည် ကောင်းကင်မှမီးကျစေ၍ထိုသူတို့ကို လောင်စေခြင်းငှါအလိုရှိတော်မူသလောဟုလျှောက်ကြသော်၊ယေရှုသည်လှည့်ကြည့်၍၊သင်တို့သည်ကိုယ်စိတ်သဘောကို ကိုယ်မသိကြ လူသားသည်လူတို့၏အသက်ကိုသတ်အံ့သောငှါကြွလာသည်မဟုတ်၊ကယ်တင်အံ့သောငှါကြွလာသည်ဟု ဆုံးမတော်မူပြီးမှ၊အခြားသောရွာသို့ကြွတော်မူ၏။လမ်း၌သွားကြစဉ်၊လူတဦးက၊သခင်၊ကိုယ်တော်ကြွတော်မူရာအရပ်ရပ်သို့ အကျွန်ုပ်လိုက်ပါမည်ဟုလျှောက်လေ၏။ယေရှုကလည်း၊မြေခွေးသည်မြေတွင်းရှိ၏ မိုဃ်းကောင်းကင်၌ကျင်လည်သောငှက်သည် နားနေရာအရပ်ရှိ၏။လူသားမူကားခေါင်းချရာမျှမရှိဟု မိန့်တော်မူ၏။အခြားသောသူကိုငါ့နောက်သို့လိုက်လော့ဟု မိန့်တော်မူလျှင်၊ထိုသူက၊သခင်၊အကျွန်ုပ်အဘကိုရှေ့ဦးစွာသွား၍သင်္ဂြိုဟ်ရသောအခွင့်ကို ပေးတော်မူပါဟုလျှောက်လေသော်၊ယေရှုက၊လူသေတို့သည်မိမိလူသေတို့ကိုသင်္ဂြိုဟ်ပါလေစေ သင်မူကားသွား၍ဘုရားသခင့်နိုင်ငံတော်၏အကြောင်းကိုဟောပြောလော့ဟုမိန့်တော်မူ၏။7အခြားသောသူကလည်း၊သခင်၊ကိုယ်တော်နောက်သို့အကျွန်ုပ်လိုက်ပါမည်။သို့သော်လည်းအကျွန်ုပ်အိမ်၌ရှိရစ်သော သူတို့ကိုအရင်သွား၍အခွင့်ပန်ပါရစေဟုလျှောက်လျှင်၊8ယေရှုက၊ထွန်ကိုင်းကိုကိုင်လျက်နောက်သို့လှည့်၍ကြည့်သောသူမည်သည်ကား၊ဘုရားသခင်၏နိုင်ငံတော်နှင့်မထိုက်မတန်ဟု မိန့်တော်မူ၏။